အခန်းကြီးနှင့် အငယ်1မှ30ငါဤဝန်တဲမှနေစဉ်တွင်ယောနာသည်မိမိဖျားသခင်သာရဖျားကိုဆုတောင်းသော စကားဟုမူကားငါသည်ဒုက္ခဆင်းရဲကို ခံရသောကြောင့်သာရဖျားကိုဟစ်ခေါ်၍ငါစကားကိုကြားတော်မူ၏မရဏနိုင်ငံဤဝန်တဲကဟစ်ခေါ်သောစကားသံကိုနားထောင်တော်မူ၏ကိုရောသည်အကျွန်ုပ်ကိုနည်းနည်းသောအရက်သမုတ်တရားအလဲချက်သေးသို့ ချပစ်တော်မူသဖြင့်ပင်လေရည်သည်ဝိုင်း၍လှိုင်းတဘူရှိသမျှတို့သည်လွှမ်းမိုးကြပါ၏ထိုတို့မျက်မှောက်တော်မှနှင်ထုတ်ခြင်းကိုခံရတော်လဲတန်ရှင်သောဗိမာန်တော်ကိုမျက်မှောက်ပြုမြဲပြုပါမည်ဟု အောက်မေ့လျက်နေ၏ရေတို့သည် အကျွန်ုပ်အသက်ကိုသေစေခြင်းခံဝိုင်းသဖြင့်အကျွန်ုပ်သည်ပင်လယ်အလယ်၌အချုပ်ခံရပါ၏ ပင်လယ်မြစ်ပင်သည်အကျွန်ုပ်ခေါင်းကို ပေါင်းစည်းလျက်ရှိပါ၏။တောင်ခြေရင်းအမြစ်သို့ အကျွန်ုပ်ဆင်း၍မြေကန့်လန့်ကျင်အတွင်း၌အစဉ်အမြဲပိတ်ထားသော်လည်း၊အကျွန်ုပ်၏ဘုရားသခင်ထာဝရဘုရား၊ကိုယ်တော်သည်အကျွန်ုပ်အသက်ကိုပျက်စီးရာမှကယ်ဆယ်တော်မူလိမ့်မည်။အကျွန်ုပ်သည်စိတ်ပျက်သောအခါ၊ထာဝရဘုရားကိုအောက်မေ့၍၊အကျွန်ုပ်၏ပဌနာသည်သန့်ရှင်းသောဗိမာန်တော်၌ကိုယ်တော်ထံသို့ ဝင်ပါ၏မုသာအနတ္တကိုမိဝဲသော သူတို့သည်မိမိတို့ကရုဏာခံရအကြောင်းကိုစွန့်ပစ်ကြပါ၏အကျွန်ုပ်မူကားခြေဆုတော်ကိုချီးမွမ်းသောစကားနှင့် ကိုရောအားရစ်ပူဇော်ပါမည်တစ္ဆာဂတိထားသည့်အတိုင်းတစ္ဆာဝတ်ကို ပြုပါမည်ထာဝရဘုရား၏ကျေးဇူးတော်ကြောင့် ချမ်းသာရပါသည်ဟုဆုတောင်းလေ၏ထိုအခါငါကြီးသည်သာရဖျား၏အမိန်တော်ကိုခံ၍ယောနာကိုကုန်းပေါ်သို့အံလေ၏